အရင်တော့ကမ္ဘာလောကမှာရှိနေရတဲ့နိုင်ငံသူနိုင်ငံသားများမြန်မာသူမြန်မာသားများနဲ့အားလုံးအားလုံးမျိုးဘာသာအရေးရှိပဲနဲ့တရားဓမ္မတွေကိုရောစိတ်ပါလွန် ချမ်းသာ၍ကျမ်းမာပဂတိချမ်းသာစွာရှိကြပါစေသာသနာအကျိုးလောကအကျိုးကို ဆောင်ရွက်နိုင်ကြပါစေ။ ကုသိုလ်ကောင်းမှုတို့ဖြင့်ဘဝကိုပျော်မွေ့နိုင်ကြပါစေလို့မေတ္တာပို့ပါတယ်။အဲကြောင့်မလို့ဒီနေ့တရားရှင်ဟောတော်မူခဲ့တဲ့တရားတော်ပေါင်းမြောင်များစွာတဲ့ကမဟာဝေကတန်ယုပါဠိတော်သောတပတ္တိတန်ယုကလာရှိတဲ့န္တိယသုတ်တံကိုအရှိခံပြီးတော့ဟောပြီးမှဖြစ်ပါတယ် အရိယာဖြစ်ဖို့ကျင့်သုံးစို့လို့ခေါင်းစည်းတက်ပြီးတော့ဩကြနာကြကြည်ညိုချမှာဖြစ်ပါတယ်တရားမောလို့တရားမောမီတရားပိုင်ရှင်ဖြစ်တော်မူသောရသော်ဘုရားရှင်ဤဘုံတော်မဆဂုံတော်တန်တကဗုဒ္ဓနုတတိပါမြကြမယ်အာယုန်တစ်ပါးစိတ်မဲ့သွားပဲလုံးသွင်းဆင်ញင်နိုင်ကြပါစေ သံဗုဒ္ဓဇန္တိမာလောကိတ္တမဇုံတတိတလောသံဗုဒ္ဓဇန္တိမာလောကိတ္တမဇုံတတိတလောဓမ္မုဒိတိဓမ္မောပိတောသံဃောလုကနာတိဝိတောအရမဇုံတတိတလော74000မြန်းမြောင်စာဘောသူရကောင်းတရားတူသော ရောင်ကြီးဖြင့်အေးကြီးချမ်းမြေစွာထသောသံဃောလုကနာတိဝိတော တန်ဃာတော်ပေါင်းတိဟုသောจิตာယဇုံဝံယုံရှမ်းရန်အတ္တိလိမူဝါဗေထသောသံဗုဒ္ဓဇာတိမဖယတိဟုသောတိတကုစัจ जा စကဝနရယတန်လက်ချေယုံစံွယ်ကြည်တိဓမ္မုဘေတော်မောင်တကာတို့၏အချိုအလင်းတကာတို့၏အမောင်ဆိုယုံမိုင်မဲအဝိဇ္ဇာတိဟုသောအမောင်ကဲကြီးကိုပဏုတတံပဏုတတုတရားဒေသနာညာယောဝါဖြင့်ကောင်းစွာထွန်းတော်အလင်းရအောင်ပဲ့တုတ်တော်မူခဲ့ပါလေပြီ။ တံဘဂဝန္တအမောင်ပေခွင်အလင်းကို ဆောင်တော်မူခဲ့ပါသောမြတ်စွာဘုရားအားမေယာမကအမောင်ပေခွင်လင်းကို ဆောင်လိုကြကုန်သောသာတော်သမီးတော်ဘုရားရဲ့တော်တို့သည် နမောကာယဝစီမနောရှိလည်းရဲ့အင်းစလေညွှန်ကြောလဲဆုံးမောကာရှိခောဥညွတ်ကြပါတော်သည်မြတ်စွာဘုရားဘုရား ဧဒိနသစ္စာဝိဇေနဤသောနှုတ်တံဖော်ထုတ် ပြန်၍ဟောမှန်သောဝစီသစ္စာပဏာမစကားကိုယောပတရစေပူဇော်ရသောကုသိုလ်စေရနာတရာဆုံးအားတို့ကြောင့်တပ်ပေပေလူအရရနပြပြဗျမမကျွင်းကပင်းသောလုံဆောင်လည်းပြက်ကုံသောပါဏီနောအာလောအလုံးသောတတ္တဝမန္တမြနန္ဒတို့သည်သာပါဏီနောလူနှင့်ဗျမတတ္တဝအပေါင်းသူတော်ကောင်းတို့သည် တာဏိနောယခုရဲ့တရားတော်မြတ်ကိုနိုင်ယူမှတ်သားလဲရှိကြကုန်သောယောဂီတော်ရှင်များနဲ့ရက်ွယ်သူရက်ွယ်သားများမြို့နယ်သူမြို့နယ်သားများပြည်နယ်သူပြည်နယ်သားများတိုင်းသူတိုင်းသားများနိုင်ငံသူနိုင်ငံသားများကဘာသူကဘာသားတို့သည်လဗ္ဗအန္တရာယောလုံးစုံသောဘေဥပအန္တရာယံသွဲမန္တမြတ်တို့သည်ဝိနာတန်တုပိကြဖိတ်တွေရေမတင်တကဲ့သို့ကင်းစင်လွင့်ပြောင်းနိုင်ကြပါစေ။ ဒုက္ခမင်္ဂလာနိလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့သည်ဘဝတုယနေ့ကစာနိဗ္ဗာန်ရောက်သည့်ကာလတိုင်အောင်စိတ်ရှင်လန်း၍ချမ်းချမ်းမာမာချမ်းချမ်းသာသာရှိနိုင်ကြပါစေကုန်သတည်းယနေ့တယောက်နှစ်သက်ကိုအချိုမှသည် ဒီနေ့မှနှုံနဲ့ရင်ရှင်ထိတနေ့တာတွင်မှာကောင်းကျိုးအလေးလေးခံစားနိုင်ကြပါသည်လို့ကောင်းကျိုးချမ်းသာတွေပြည့်ဝနိုင်ကြပါစေမကောင်းတဲ့ကာယကံလုပ်တယ်မကောင်းတဲ့ဝစီကံတွေမကောင်းတဲ့မနောကံတွေဝေဝေချောင်းချနိုင်ကြပါစေကောင်းတဲ့ကာယကံတွေကောင်းတဲ့ဝစီကံတွေကောင်းတဲ့မနောကံတို့ဖြင့်မြဲမပြတ်ကြုံဝင်နိုင်ကြပါစေ ဒါနသီလဘာဝနာဝေယဝိဇ္ဇပတ္တိဒါနပတ္တနုမောဒနာဓမ္မသဝနဓမ္မဒေသကဒေတိတုကာမတိတောကုသိုလ်7ပါးတို့မြတ်ပြောင်းဝင်နိုင်ကြကုန်လေရဲ့တတ္တသီလသုဒ္ဓဇာကပညာဤဩတ္တပါဒုတော်သူတော်ကောင်းဥစ္စာယတနာခုနှစ်ပါးကိုလက်ကင်ထကဘုရားစရှိသောအရိယသူတော်ကောင်းများသိရသောဒုက္ခသစ္စာကိုယ်ပိုင်ဉာဏ်ပဲထိုးထွင်းပြီးသိမြင်နိုင်ကြပါစေအပေလေးပုံရောက်စီနေတဲ့သမုဒိယသစ္စာကျွမ်းမဲ့ပဲဆုံးမဲ့ကသစ္စာပွားများလို့ နိရောဓသစ္စာကိုမျက်မှောက်ပြုနိုင်ကြပါစေလို့မေတ္တာပို့ပြီးတော့ကဲအရိယာဘုံမြတ်တာစွာထိုင်လို့တရားဟောကြတရားနာယူကြမယ်တရားနာတာကဇိမ်ခံပြီးမထိုင်နဲ့ဇိမ်ခံပြီးတော့မနာနဲ့နည်းနည်းလေးမတ်မတ်လေးအားကြောင့်လေတရားဆိုတာယူတည်ရ အယုသည်အလေးမြပြုရဂရုကာရဝထားရပြင်းသောအလုတ်တို့ဖြင့်လုတ်တို့လုတ်ခြင်းဘယ်တော့မှထွတ်ထိပ်ကိုမရောက်နိုင်ဘူးဒီသုတ်တန်ကအရှိပြုသွားလိမ့်မယ်ဒီနေ့မိမိတို့ရဲ့တဏ္ဍာန်ထဲမှာဒီဒီအယုတ်လုတ်ကိုပဲလုတ်လို့အလုတ်လုတ်တဲ့ခါမှာ ဂရုဂါရဝအမြဲတမ်းထားရတယ်ဂရုဆိုတာအလေးဂရုဂါရဝအယုအသေးအလေးအမြတ်ပြုရအဲပုဂ္ဂိုလ်ဘာမှာအယုသေးအလေးအမြတ်ပြုရတယ်လေလို့ပြီးတော့နံပါတ်1ဗုဒ္ဓဗုဒ္ဓဂါရဝဓမ္မဂါရဝသံဃဂါရဝတဲ့ဘုရားပေါ်မှာလဲလေးလေးစားစားထားရဘုရားဆုံးမကိုနာယူရတဲ့တွေ့တာကြောင့် ဓမ္မကရုတရားတော်မြတ်ပေါ်မှာအထူးအားဖြင့်အလေးကရုပြုရမယ်။တန်ခကရုဘုရားရှင်ရဲ့သားတော်တန်ခါတော်ရှင်မြတ်ဒီပေါ်မှာလည်းအထူးအားဖြင့်အလေးကရုပြုရမယ်။အာဇရိယကရုမိမိတို့ဆရာသမားဒီပေါ်မှာလည်းအထူးကရုပြုရမယ်။မာတာပိတုကရုတဲ့မိဘနှစ်ပါးတို့ပေါ်မှာလည်းအမြဲမပြတ်ကိုကရုခါရဝထားရမယ်တဲ့ အဲ့ဒါကိုမြတ်စွာဘုရားဂါရဝောစနိဝါဒောစတန်တုတိစကတညုတာလို့ပြဂါရဝောစရိုသေတဲ့ပုဂ္ဂိုလ်ကိုယုသေရအကျဉ်းဒီ၎င်းဖရာတရားသံဃာမိဘဆရာသမားကိုယုသေရမယ်တဲ့နိဝါဒောစမိမိစိတ်ကလေးကို အမြဲတမ်းနိဝါဒကိုနှိမ့်ရှာပြီးနေရထောင်လွှားပြီးတော့မနေရဘူး စိတ်ကိုအမြဲတည်းနှိမ့်ချနေရမယ်ငါတိဟုသောအတ္တမာနတရားကိုဘယ်တော့မှလက်မမထောင်ပါနဲ့ဘဝဆင်းရဲစေတတ်မာမာနတရားဟာဘဝအယုတ်ဆိုးစေတတ်တယ်မာနဟာဘဝအယုတ်ဆိုးစေတတ်တယ်အဲရမလို့မာမာနအတ္တမာနဆိုတာ အမြဲတမ်းနှိမ့်ချထား ဘယ်တော့မှလက်မထောင်ပြီးမနေနဲ့မိမိစိတ်ကလေးကို ရှေတုပ်ပစုံငွေဆွဲကြိုးကဲ့သို့ထားပါရှေတုပ်ပစုံရှေတုပ်ပစုံဟာဘယ်လိုနင်းနေအဲ့လောက်နင်းရှည်ပင်ညာတော်လဲအန္တရာယ်မပြုတ်တယ်လို့ အစွဲကျိုးတဲ့မွေတို့သည်လည်းပဲဘယ်လိုပဲထူထောင်းမိညာတော်လဲကြံမလို့တော့ကြံမပြုတ်တော့ပြုတ်တဲ့ယံကလည်းသူ့အတွက်သူ့ကိုကျေးဇူးမပြုတော့ဒါကြောင့်မို့လို့တရားဓမ္မကိုနာယူမသားသုံးသက်ဆင်ញင်ပွားများအားထုတ်လို့ရှိသောပုဂ္ဂိုလ်တို့သည်ယဟန်ပဲဖြစ်ဖြစ် လူပဲဖြစ်ဖြစ် ဘုရားရှင်ကတော့ဗာပြောလဲဆိုရန်တို့တဲ့ငါဘုရားရှင်တရားတော်နဲ့ပတ်သက်ပြီးဘယ်တော့မှမယုံမသိမလီမဆနာလဲမနာဘူးဟောလဲမဟုတ်ဘူးတဲ့ဓမ္မဂရုဘိကဝေတတ္တကတော့ဓမ္မကရောငါဘုရားရှင်ဒီတရားတော်မြတ်ကိုလေးစားတဲ့လိုက်နာတဲ့တန်ဖိုးထားလို့ဘုရားဖြစ်လာတာတရားတော်ကိုလေးစားတဲ့လိုက်နာတဲ့တန်ဖိုးထားလို့ဘုရားဖြစ်လာတာတဲ့ တင်တို့သည်လည်းပဲတရားတော်မြတ်ကိုလေးစားပါလိုက်နာပါတန်ဖိုးထားပါတရားကိုတန်ဖိုးထားရင် ထိုတရားကကိုယ့်ကိုယ်ကိုတန်ဖိုးထားလာလိမ့်မယ်။ဘောတရားပေါ်မှာတန်ဖိုးမထားလို့ရှိရင်တရားကကိုယ့်ကိုယ်တန်ဖိုးမရှိဘူးတန်ဖိုးမဖြစ်ဘူး။ဟုတ်ပြီဒါဆိုလို့ရှိရင်ဒီနေ့ဩလောက်ွယ်နေ့ ဖြာသူလကွယ်ဆိုတလကုံဆုံးသွားပြီထိုလကိုထပ်ပြီးလိုချင်လို့မပြင်းမရှိတော့မရတော့အဲတလကုံမြန်ငါယုံနံတရားတလနီးခဲ့ပြီတလကုံသွားလို့ရှင်တလနီးလာတယ်ဒေမင်းထံကိုရှေတလန်တလန်တလန်နီးနီးလာတယ် တတိထားကြည့်တတိထားကြည့်ကိုယ်ပေါ်တတိထားကြည့်ဒီခန္ဓာဟာတရွေ့ရွေ့တရွေ့ရွေ့နဲ့နေရမယတ္တိနဲလာတယ်သူတော်ကောင်းတို့နေရမယတ္တိနဲလာတယ်သိရတဲ့နေကတ်လာတယ်အနီးကပ်ဖြစ်လာဒါကြောင့်သိခြင်းတရားသည်မြဲ၏တဲ့နေခြင်းတရားကမမြဲဘူး တခြင်းတရားရှိနေတယ်ရှိမှာအတားအဆီးမြည်သည့်ပုဂ္ဂိုလ်ကိုမှမျက်နှာမလိုက်ဘူးဘယ်ပုဂ္ဂိုလ်ရဲ့မှမျက်နှာမလိုက်ဘူးဒီပုဂ္ဂိုလ်ဟာကျေးဇူးများတဲ့ပုဂ္ဂိုလ်ပဲလို့မျက်နှာမလိုက်ဘူးဘာဖြစ်လို့မျက်နှာမလိုက်တာလဲ မိမိပြုလုပ်ထားသောကံတရားကမိမိအတွက်သာဖြစ်တာကို သူတစ်ပါးအတွက်မဟုတ်ဘူးလေထို့ထိုဘဝတွေကပြုလုပ်လာခဲ့တဲ့ကံတရားမှန်သမျှတွေကအသက်တိုးစီတတ်တဲ့ကံတရားတွေရှိအသက်တိုမှာပဲယောဂဖြစ်စီတတ်တဲ့ကံတရားတွေပြုလုပ်လာခဲ့လို့ရှိရင်ယောဂတွေများမှာပဲကိုယ်ကွင်းရမဲ့ပုဂ္ဂိုလ်နဲ့ကံတရားတွေရှိကိုယ်ကွင်းရမှာပဲ အကုန်လုံးလောကကြီးရညနေပိုင်းကဘုန်းကြီးပြောခဲ့တယ်လို့ပေါ့ဇာတိဓမ္မောသမန္နောဇာတိဓမ္မယေဝပရိယတတိဇရာဓမ္မောသမန္နောဇရာယမဓမ္မယေဝပရိယတတိမရဏဓမ္မောသမန္နောမရဏဓမ္မယေဝပရိယတတိဇရာဓမ္မောပိဇရာနာတိတောတိအဘိနာပစ္စဝကိတ္တပဣတိယပရိသေနာဝဂရိနာပပ္ပစီတိနာဝါဗျာတိဓမ္မောတိဗျာတိနာတိတောတိအမတ် ပြတိအနတ္တိတော်တိအဘိနံပစ္စဝိဟိတဘာဣတိယပရိသီနဝဂါတိနဝပပစ္စည်းတိနဝမရဏဓမ္မောမိမရဏနတ္တိတောတိဘိနံပစ္စဝဂိတဘာဣတိယပရိသီနဝဂါတိနဝပပစ္စည်းတိနဝလူရင်းလေးတိလောကမှာတဲ့ခန္ဓာရသောပုဂ္ဂိုလ်တိုင်း ။အိုခြင်းသဘောကိုမလွန်ဆန်းနိုင်ဘူး၊နာခြင်းသဘောကိုမလွန်ဆန်းနိုင်ဘူး၊သိခြင်းသဘောကိုမလွန်ဆန်းနိုင်ဘူး။ပြီးမနာပိဟိရှစ်ခင်မြတ်တို့တဲ့ပုဂ္ဂိုလ်တွေနဲ့ကြွေကွင်းခြင်းရှိနေတယ်။လောဘချစ်ပါတယ်၊ကျင်နာပါတယ်၊တွေ့တာပါတယ်၊မြတ်တို့တဲ့ပါတယ်ပြောပြော ရှာမအယုံမရှိအောင် မရှိဘဲနဲ့ဘယ်လိုပြောပြောတတိကြရင်အလုံးလမ်းခွဲကြမှာပဲ။အဲ့တော့တတ္တဝသင်္ကာရတို့သည် ဘာအကြောင်းခံရှိသလဲမိတော့ကံတရားသည်ကာမဘိနုကာမပရိဒဏယံကိလေသာတိကလနဝပကံဝကာမယောနိကာမဘိနုကာမပရိဒဏဟောကံသာလျင်ဒီကွယ်အာထယရှိနေတယ်တဲ့ထိုကံသည်ကုသိုလ်အကုသိုလ်ကလနဝပကံဝတဲ့သတ္တဝသင်္ခါရတို့သည်ကံသာလျင်မိမိရဲ့ပြုလုပ်ပွဲတော်ရှိ ထိုကံတရားတို့ကဘဝကို စီမံဖန်တီးတာပါတဲ့ကံတရားသည်ဖန်ဆင်းခြင်းနဲ့တူတယ်တဲ့ကံတရားကဖန်တီးတာမကောင်းတဲ့ကံဒီမကောင်းတာတွေအကျိုးပေးအကျိုးပေးသလိုကောင်းတဲ့ကံတွေကကောင်းတာတွေအကျိုးပေးတယ်အကျိုးပေးတယ်ကောင်းတာတွေအကျိုးပေးတယ်မိမိပြုလုပ်သောကံတရားတို့သည်မိမိဘဝကို ကောင်းသည်ဆိုသည် ကောင်းကျိုးနှလီဆိုးကျိုးကောင်းကျိုးဆိုးကျိုးတွေကိုအမြဲတမ်းလို့ဖြစ်စေတတ်တယ်။အကြောင်းမို့လို့မိမိတို့ကြံရှိနေသေးတဲ့ဘဝလက်ကြံရှိမှာကောင်းတဲ့ကိုယ်မူရာတွေကိုအသုံးပြု ကောင်းတဲ့နှုတ်မူရာတွေအသုံးပြုကောင်းတဲ့စိတ်အမူအရာလေးအသုံးပြု မကောင်းတဲ့ကိုယ်မူရာတွေမကောင်းတဲ့နှုတ်မူရာတွေမကောင်းတဲ့စိတ်အမူရာအသုံးမပြုနဲ့တန်တရာအကျွေးတင်တတ်တယ်ထိုကံတို့ကမကောင်းကြိုးပေးတတ်တယ်အာဒါလေးကဒီလိုပြောလိုက်ရင်လည်းဘာမှဘာဖြစ်ပါဘူးလို့အဲဒါလို့မထင်မသေးပါနဲ့အာဟုတုအာဟုတုကဘာနဲ့ဥပပြလဲဆိုတော့မစင်မစင်ကိုကြည်ပါတဲ့အဲ့ဒီမစင်မုံကို အဖျားလောက်နဲ့ဒုစရလေးလောက်နဲ့သွားပြီးတော့တို့သိနံတယ်အနေငယ်သောမစင်သည်လည်းပဲနံတယ်အာဟုတုဟာအဲ့ဒါလိုပဲအနေငယ်သော အာဟုတုပဲညာသောအကျိုးပေးကြီးကျယ်တယ်ကြီးခုံးစုတ်တရာခုံးစုတ်တရာဆိုတဲ့အမျိုးသမီးလေးသောတာပန်ဘဝကိုဖြစ်သည့်ဘဝတိုင်အောင် သန္တာတစ်ချောင်းလုံးမှာခကုံးမလေးဖြစ်တယ်ပိစကဗုဒ္ဓတပါးကိုအော်ဟိုကိုတော်လေးကခါလေးဒီလိုကုတ်ကုတ်သွားတဲ့ငါတငယ်ချင်းတို့ရေလို့အယုတ်ထုပြလိုက်တယ်ပိစကဗုဒ္ဓတပါးကခါလေးကုတ်ကုတ်လေးနဲ့ပါလာတော့သူ့ကိုကြောင်းရင်ခံမဲ့ဒီလိုကိုတော်လေးကဒီလိုပဲလို့ပြောမိတဲ့ဝစီပိဒကိုနှုတ်စိတ်တို့ဖြင့်ထိုကံရောက်သေးတော့ငရဲပြီရောက်တယ်ဗျာငရဲပြီကနေပြီးတော့ လွတ်လပ်ပြန်တော့လေလူဘဝလူလောကထဲမှာဘဝပေါင်း900တိုင်တိုင်ခကုံးမလေးပိုးအရိယာဖြစ်တဲ့ဘဝတိုင်ခကုံးမဖြစ်တာ ခကုံးမလေးဖြစ်ရကံတရားတွေပြောတာမကောင်းမှုအကုသိုလ်ကံတွေရအနည်းငယ်သောအကုသိုလ်ကံပဲညာတော်လေကြီးလေသောအကုသိုလ်ကံဒီကို ကြီးလေသောကံဒီဖြစ်တယ်ဖြစ်စီတတ်တယ် အဲ့ဒီတော့အရာရာတိုင်းမှာမြည်သည့်ပုဂ္ဂိုလ်မဆုကံတရားတို့သည်တန်တရာတစ်လျှောက်လုံးမှာအကျိုးပေးတယ်အကျိုးပေးနေတယ်အရှင်မောကလမထေမြတ်မိဘနှစ်ပါးသတ်မိတဲ့အကုသိုလ်ကံကြောင့်အိုးယဟန္တာဖြစ်တော်မှာပရိနိဗ္ဗာန်စံတော်မှာခိုးသား900တို့က တန်ဖို့ညှင်းဆဲပြီးတော့ခံရတဲ့တန်ရတန်ချစ်တွေဘလောက်တိကြောက်เสียကောင်းတယ်လဲဆိုအာဟုတုခံတယ်မိမက စေခိုင်းလို့မိမကသတ်ခိုင်းလို့ရှင်မိဘနမသတ်ရင်သမသတ်လို့ချင်းဇင်းနဲ့ငါမပေါင်းနိုင်တော့ဘူးဆိုတော့မိမကိုမခွဲနိုင်တဲ့မိဘကိုခွဲနိုင်တဲ့မိဘကိုတတ်ရဲတယ်ဗျကြီးစားလောကကြီးကြောက်เสียကောင်းတယ် ဘာမဟုတ်တဲ့အကြောင်းခံပြီးတော့ငယ်စဉ်တုန်းကလေးဘဝကနေပြီးလှုပ်ကြွေးခဲ့တဲ့မိဘမိဘကိုနှိစ္စရဲတဲ့ဒီစိတ်ရဲကိလေသာစိတ်အကုသိုလ်စိတ်ဒိဋ္ဌိကိလေသာနဲ့သိကြောက်စီကောင်းတယ်မှအလုလိခံကြရတယ်ပြုလို့စဉ်တုန်းကတော့တာမန်လောက်ပဲထင်တယ်ပေါ့ ပြုလုပ်စဉ်တော့အတ္တမန်လေးပါဒါလောက်မသိမသာလေးလောက်ထင်ခဲ့တယ်ဒါပေမဲ့ထိုကံကိုခံရတဲ့အခါမှာအလွန်ပင်ပန်းပါမြေပေါက်ကြီးငယ်ကြာပြီးဒုက္ခတွေဒုက္ခလေးလေးခံစားကြရတယ်။ဒါသည်မိတိမိတိမုတ်ပဲပုဂ္ဂိုလ်မှာပြုလုပ်တဲ့ကံမဟုတ်ဘူး။ကိုပြုတဲ့ကံတဲ့။သဗ္ဗေတ္တတတဝါတို့ကံသာမိပါရှိကုန်ကြ၏ သဗ္ဗေတ္တသတ္တဝါတို့ကံတာမိဘရှိကုန်ကြ၏ကံကဆေယစီမံရာကို ကိုသာစင်တိုက်အလဲမြဲလိုက်လျက်ကံမိုက်လျက်မှောင်းကံမိုက်ကမှောင်သွားတာပဲကံပြောင်းလျင်လင်းကံလက်တွင်တွင်ကံမင်းပြုရာဖြစ်ရပါပေါ့ကံဟာဘဲကဖြစ်ကုန်ကြကိုတွေးဆသောကံပြုရာသည်ကိုသာပြုတဲ့အမှုသောထို ကံတရားမိမိပြုတာပဲတဲ့ဘယ်သူမပြုမိမိမှုမိမိစိတ်ထဲမှာမကောင်းသောစိတ်ရရင်ဝင်ထိုကံဒီထိုစိတ်ရဝင်နေတဲ့ဝင်နေဝင်နေမှာစက္ကန့်နဲ့စက္ကန့်နဲ့အာဟုသောကံဒီကကက်ကြံလိုက်တယ်သူတစ်ပါးပေါ်မနာလိုမုန်းတည်တဲ့စိတ်တွေဖြစ်ရင်အဲ့ဒီစိတ်စိတ်တစ်စက္ကန့်လေးပဲတစ်စက္ကန့်ထဲမှာကံပေါင်းအများကြီးသိမ့်ရှိပြီးကြံလိုက်တယ်ကံတတိတွေကဒါကြောင့်မလို့စိတ်ကိုစောင့်စည်းရတယ်စိတ်ကိုပြည့်ပြင်ရတယ်ပြောတာဒီစိတ်ဟာသိဆိုးတာ မကောင်းတာမှန်တယ်များဒီပေါ်မှာအမြင့်မပြတ်ကန့်ကြီးတည်တတ်တဲ့ဒီစိတ်ကပါပတိမရမတိမနောမနောပုရုဇဉ်ရဲ့စိတ်ဒီပါပသမင်မကောင်းတဲ့အာယုန်နဲ့ရမတိမွေးပြောတတ်တယ်မကောင်းသောအာယုန်မှာจิตစားတတ်တယ်မကောင်းတဲ့အာယုန်တွေတွေးနေတယ်မကောင်းတဲ့ကြံစီတယ်မကောင်းတဲ့ပြောဆိုနေတတ်တဲ့ကာယကံမြဝစီကံမနောကံတွေနဲ့ကြံစီတွေးတော့ပြောဆိုပြီးနေတတ်တယ်အဲ့ဒါလေးပုရုဇဉ်တို့ရဲ့ဇရိုက်ဝါဒနာဒုက္ခရိဘဝကိုရောက်ရှိတတ်တဲ့ကံတရားတွေလို့ဆိုတယ် သူအပင်လေးပုံကိုရောက်စဉ်အကုသိုလ်ကံတရားတွေဟာကိုပဲရင်ရင်မဆိုင် ကောင်းစားဖို့လုပ်တာလို့အလုလိခိုင်းငရဲပြီမှာဒီလောက်ဟိုဘက်နှကဒီဘက်နှကအောက်ကသံကောက်ကြီးနှကောက်နဲ့ဆွဲနှစ်ယောက်ဆွဲပြီးတော့အလေကလူတရားခွက်ကြီးနဲ့သံမီးတွေမဝစီကချင်းခဲ့တဲ့မိဘနဲ့ပတ်သက်ဝစီကနဲ့မထိန်သေးဆရာသမား နဲ့ပတ်ပြီးဒိဒိအင်္ဂလန်သူတော်ကောင်းနေတဝန္နပုဂ္ဂိုလ်မလည်းမသိကိုစီခင်ဘူးဘူးခလာပြီးတော့ဘူးအဲဘလိုများမိန်တော်မူတဲ့ဇံကိုရောက်သွားတဲ့ပုဂ္ဂိုလ် သေမင်းထံကိုရောက်သွားတဲ့ပုဂ္ဂိုလ်တွေသေမင်းကမေးတယ်အမလို့လင်တဲ့ရှင်ဒီလူဖြစ်စဉ်တုန်းကသိငယ်လာတော့ကလေးငယ်လေးဒီကိုမစင်ကြီးကြီးငယ်ဒီခိုင်ပြီးတော့ဆော့ကစားနေတဲ့ကလေးငယ်တွေဒီမှာညပတ်ပြီးနေတဲ့ကလေးငယ်မြင်ဘူးရဲ့လားမြင်ပါတယ် မင်းအဲ့ဒီချိန်မှာဩငါလဲတကယ်လို့ဒီဘဝတည်လုံးသောနောက်ဘဝမှာဒီလိုကလေးဖြစ်ဒီလိုစစ်ဆုပ်ပဲကောင်းတဲ့ဘောင်ဖြစ်အောင်မှာပါလားငါဒီလိုဖြစ်အောင်ငါကြိုးစားမှဖြစ်မယ်လို့တတိတံဝေကတွေဖြစ်ခဲ့ရလားမိလျော့ခဲ့ပါတယ်ရှင်မင်းကြီးဆိုရင်အသက်ကြီးပါကြီးမာလာသွားတော့အဖိုးကြီးတွေဖွားကြီးတွေတကလေးထောက်ပြီးတော့သွားသွားနေတဲ့အဖိုးကြီးဖွားကြီးတွေမြင်မှုရလားမြင်ပါတယ် အော်ငါတနေ့ကျဒီလိုအိုရမယ်ဒီလိုမအိုခင်မှာကုသိုလ်တွေလုံးမဖြစ်မယ်လို့စိတ်ကလေးတွေနှလုံးသွင်းမှုရှိခဲ့ရဲ့လားကွမေးလျော့နေခဲ့ပါရှင်မင်းအေးအဘော်တဲ့ဘုံလဲပြီးနေတဲ့နာမကျမ်းဖြစ်တဲ့လူတွေထိုပုဂ္ဂိုလ်တွေကိုမြင်မှုမြင်ပါတဲ့ကျွန်တော်ငါတနေ့ကျဒီလိုယောဂဖြစ်ပြီးတော့ဒီလိုဒုက္ခရောက်အောင်မှာပါလားဒီလိုဒုက္ခမရောက်ခင်မှာသူတော်ကောင်းတရားတွေငါကျင့်သမ်းမှဖြစ်မယ်လို့ နှလုံးသွင်းမိခဲ့လားမေးလျော့နေခဲ့ပါတယ်မကောင်းမအကုသိုလ်တွေကိုဥပဒေကိုကျူးလွန်ထားတဲ့သူဥကြုံကျူးလွန်တဲ့တွေ့တာကြောင့်လက်ပြန်ကျိုးတုပ်ပြီးတော့အာနာဘေဖွဲ့စည်းကဒုတိနဲ့ရိုက်နှက်ပြီးတော့သွားတာဒီရိုက်နှက်ပဲနေစပဲမေးစေတတာကိုအင်းမြင်မှုမြင်မှုရဲ့လားမြင်မှုပါလေကျွန်တော်ဩငါမကောင်းမအကုသိုလ်ပြုလို့ငါဒီလိုခံရမယ် ဒီလိုမကောင်းတဲ့အကုသိုလ်ပြုလို့ချင်းငါဒီလိုခိုင်းမှဒီလိုအကုသိုလ်တွေမကောင်းမှမှန်သိမှငါမလုပ်ဘူးဒီလိုမကောင်းတဲ့အလုပ်တွေငါမလုပ်ဘူးလို့အဲဒါလို့စိတ်ထဲမှာနှလုံးသွင်းမှုရှိခဲ့ရလားသူမေ့လျော့နေခဲ့ပါတယ်ရှင်မင်းကြီးအော်လို့လင်းတဲ့သူတော်ဘာတွေအလူကြီးတိုင်ပြုလို့တိုင်မမြင်ခဲ့ပါလားမြင်ခဲ့ပါလားကျွန်တော်ဝင်ပြီးစားခဲ့ပါတယ်ငါတတိကြရင်ဒီလိုအလူကြီးတန်းကြီးတွေပြုလို့နေအောင်ကြိုးစားမယ်အဲလိုစိတ်ကူးခဲ့လိုက်မေ့လျော့နေခဲ့ပါတယ် ဩသူတော်ဘာတွေတရားဟောတဲ့ပုံကိုယ်တွေတွေ့တွေ့ဘူးပါလေတရားမြမနာခြင်းပဲမနာခဲ့ဘူးလားမေးလျော့ခဲ့ပါတယ်ကဲဝါနောက်ဆုံးမေးပေမဲ့သူများတွေတည်လုံသွားတဲ့ပုံကိုယ်တွေဒီသုတ်တန်ထဲမှာသုတ်တန်ထဲပို့ပြီးတော့သွားတဲ့ပုံကိုယ်တွေမလူသေးကောင်းတွေမမြင်ဘူးလားမြင်ဘူးပါလေဩငါတတိကြဒီလိုတရားမှာပါလားလို့မင်းစင်ကြင်မိခဲ့ရလားမေးလျော့နေခဲ့ပါလေအဲ့တော့ ယမမင်းကဖြေတယ်တဲ့အမောင်တို့လင်တဲ့အမောင်တို့အမိတို့သင်ပြုလုပ်တဲ့ကံတရားကိုသင်ရဲ့အမိကလည်းလက်မခံအမိကလည်းတာဝမယူဖေးကလည်းတာဝမညီကောင်မောင်မတာဝမယူသင်ရဲ့မယားကလည်းတာဝမူလင်တာဝမျိုးသင်ရဲ့လင်ကလည်းတာဝမယူသာသမီဒီကတာဝမယူညီကောင်မောင်မတာဝဘသူမှတာဝမယူပဲနဲ့ကဲအမောင်လူလင်အမောင်တို့အမိတို့သင်ပြုလုပ်တဲ့ကံသွားပြီရောလို့ယမမင်းကြီးကနောက်ခံလိုက်တဲ့ခါမှာ ငရဲထိန်တို့သည်ရှေချင်းဆွဲကူပြီးတော့အတင်းအဓမ္မဆွဲယူကတချို့ချို့ပုဂ္ဂိုလ်တွေတဲ့ကိုပို့တယ်တဲ့တချို့တော့ဗအပိုင်းဖြစ်တယ်တချို့မိဘုံထဲမှာထည့်တယ်တဲ့တချို့ပုဂ္ဂိုလ်တွေကြတော့ဘင်ပုတ်တော့ငရဲဘင်ပုတ်တွေမစင်ဘင်ပုတ်အတွင်းတွေကိုချလိုက်တာလောက်ကောင်ကြီးကကျမဗရန်မလောက်ရှိတယ်တဲ့ အဲ့ဒါကျမဗဒံမလို့ရှိတဲ့လောက်ကောင်ကြီးတွေကထိုငရဲသူငရဲသားတွေကိုဆင်းသွားတယ်တခါတည်းကန်စက္ကမိုင်းတွေမှာအကုန်လုံးစပစ်တယ်အယုစုပဲကြံတယ်အဲ့ဒီအယုစုကိုပြန်ပြီးတော့အတွင်းကအပြင်ရောက်လာပြန်တော့ခန္ဓာပြန်ပြက်ပြန်အပြက်ချပြန်ပြန်ပြက်ချခံရပြန်ပြီးပြာဘူးတော့ငရဲအနဲ့6000နဲ့မြုပ်သွားတာပြာဘူးတဲ့ကိုတံပြာဘူးတဲ့ကိုမြုပ်သွားတာအဲ့ဒါအနဲ့6000ပြည့်လို့ပြန်ပေါ်လာပြန်တော့လည်းပဲအနဲ့6000ပြန်ပေါ်လာရ ကုသိုလ်ကမြအကုသိုလ်ကမြန်နေတာပြန်ဆင်းမြန်ပြီးမြုပ်သွားပြန်ပြီးတရလည်းမို့တလားလည်းမို့တနှစ်လည်းမို့ကြည်တာနှစ်ပေါင်းမြောက်များစွာအကုသိုလ်တွေအဲ့ဒါဘာကြောင့်လဲကာယကံတွေမထိမ့်သိဝစီကံတွေမထိမ့်သိမနောကံတွေမဆောင်ချောက်သီလတရားတွေ၅ပါးပြစလီခါဝပစုကဲ့သို့မမြဲလို့ဒါကြောင့်မလို့သီလေပရိဒါယနရောသဗ္ဗညောဘုရားကသီလတရားကိုစောင့်ချောက်ရမယ် လောကကြီးကိုစစ်ဆုတဲ့ရွံ့ချပဲလောကကြီးကိုကြောက်ရွံ့နေဆိုလို့ရှိရင်သီလတရားကိုစောင့်ရှောက်ပါလေသီလတရားမြင့်အောင်လို့ကာယကံဝစီကံကာယကံဆိုတဲ့၃ပါးသုံးတဲ့မတန်နဲ့သုံးစားမကုန်နဲ့သူတစ်ပါးသားမြတ်မပြတ်မနဲ့မူလဝါဒပိသုနာဝါစာပရုပဝါသပရုပဝါသံဘပါလာဘဝါစာဆိုတဲ့ဝစီကံ၄ပါးကိုချောင်းချင်းကာယကံ၃ပါးနဲ့ဝစီကံ၃ပါးကိုချောင်းချင်း သီလမြဲတယ်သီလရှိပြီဆိုရင်တဲ့မြတ်စွာဘုရားကသီလရှိတမာတိဖြစ်လာလိမ့်မယ်တဲ့ပညာဉာဏ်အားကောင်းပြီးတော့ထိုပညာဉာဏ်ကလုံလဝရိယတင်ပြီးတရားဓမ္မတွေအထုတ်လိမ့်မယ်ဒီတရားနဲ့ပတ်သက်ပြီးမြတ်စွာဘုရားလွန်လီပြီးတော့2500ကျော်လောက်ကသက်ကတိုင်း ကပိလဝမျိုးတော်နိရောဓံရွှေကြောင်းကိအောင်မွေးလျာစံပြောတော်မူတဲ့အခါမှာနာจินန္ဒီယတာဂီဝင်မင်းကိုအကြောင်းရင်းခံပြီးတော့ဟောတော်မူခဲ့ပါတယ်အဲ့ဒါဘုရားရှင်တက္ကတိုင်းကပိလဝနေပြီးတော့နိရောဓံကြောင်း၌ဖခင်မဲတော်လှူဒန်းအပ်သောနိရောဓံကိုကြောင်း၌တရင်သုံးတော်မူတဲ့အချိန်မှာ နန္ဒီယသာဂီဝင်ကမြတ်စွာဘုရားထံတော်ဘာကိုရောက်လာအဲ့ဒါက60ကျော်90လောက်ရောက်လာပြီသူ့အတွက်အာကိုရာအမြဲတမ်းရှာဖွေလို့ရှိကြကြဘုရားရှင်လက်ထက်တော်တုန်းကဆိုဘုရားကိုအကြောင်းရင်ခံပြီးတော့တာဂီဝေမင်းမျိုးတွေတာဂီဝေမင်းမျိုးမင်းနွယ်တွေ ကိုယ်တို့တွေအများကြီးယူချက်ကြတယ်ပေါ့ဘာဖြစ်လို့လဲဆိုတော့ညာသားပဲဖယားနဲ့တွေ့တဲ့ပုံကိုယ်တွေကပညာအမျော်မြင်ဘုဒ္ဓရှိတယ်အတိတ်ကကောင်းတယ်လို့ဆိုရမယ်အတိတ်ကဘာဘဝပါရမီဓာတ်ခံတွေအားကောင်းတယ်အားကောင်းတဲ့ပုံကိုယ်တွေတွေ့ကြတယ်ညာသောအဖြစ်အဲ့တော့ဖယားရှင်ကိုအမြဲတမ်းလို့လာရောက်ပြီးတော့ဖူးလဲဖူးမျောတယ်တရားတွေနားတယ် နန္ဒီယတာဂီဝေမင်းသည်မြတ်စွာဘုရားထံတော်ဘာကိုသူရဲ့ရှမ်းရန်ဒီနဲ့အမြဲတမ်းလိုလားလေးရှိတယ်။တရားတွေဖူးလို့တရားတော်မြတ်ကိုနာယူမှတ်သားလို့သူစိတ်ထဲမှာဒီအလုတ်တစ်ခုပဲသူရစိတ်ဝင်စားတယ်ဒီပင်အလုတ်တွေသူမရှိတော့သူလုံးမဲ့လုပ်ငန်းမှန်တယ်မြတ်ရဲ့သူရဲ့သားသမီးတွေအကုန်လုံးလွှဲအပ်ထားတော့သူရဲ့ဘဝမှာ အကောင်းဆုံးစီမံနေပြီဘဝနေဝင်ခြင်းနီးလာလို့ဘဝနေဝင်ခြင်းနီးလာပြီဆိုရင်မိမိရဲ့နေဝင်ခဏိခရီးတော်ခရီးတဲ့တွေဘဲကိုဘဲစီကိုမြတ်သွားကြမလေးဆိုသလိုနေဝင်ဖို့ဘဝနေဝင်ဖို့နီးလာတဲ့အခါငါပယ်သွားမယ်ငါမှသွားပါလားလမ်းမြင်မလားငါမှဒီဘဝကဒီဘဝကြီးကိုဆွန့်လွတ်ပြီးတဲ့နောက်ပိုင်းမှာ အာဒီဘယ်ဘုံဘယ်ဘဝကိုရောက်ပါမလဲရောက်သွားမလဲအဲ့ဒါလို့သိလို့သိလို့သောဆန္ဒဖြင့်ဖះကိုရှင်းကတ်တယ်တရားရည်နာတယ်တရားရည်နှလုံးသွင်းတယ်တရားရည်အထုတ်တယ်နေ့စဉ်နေ့တိုင်း မနေ့စောစောပိုင်းကနေပြီးညနေမိုးချုပ်ကနေမှပြန်သွားတဲ့ဒီနေ့ကိုเจ้าမှာဟိုเจ้าဟိုဆောင်းလေးလဲလဲကြည့်ဒီဆောင်းလဲလဲကြည့်ရတဲ့ဇယလေးဒီမှာတရားဒီနာတရားမှတ်ဒါဒီနဲ့ချိန်ဒီကုန်းဆုံးပြီးတော့နေလေးရှိတယ်ဒီနေ့ကြတော့မြတ်စွာဘုရားရှင်ထံတော်ဘာရှင်းကပ်ပြီးတော့ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရား တပည့်တော်ကိုတရားဓမ္မရှိမြောက်ပါအောင်ဖေရအရိယာသူတော်ကောင်းတို့သည်အရိယာဖြစ်ဖို့အတွက်ဘယ်လိုနေရမှာလဲအရိယာဖြစ်ရန်အတွက်ဘယ်လိုကျင့်သုံးနေထိုင်ရမှာလဲဖေရအပေတကားပြိဖို့အတွက်တပည့်တော်တို့ဘယ်လိုနေထိုင်သွားရမှာပါလဲဖေရ အရိယာသူတော်ကောင်းတို့သည်ဘယ်လိုနေနည်းနဲ့နေသွားကြသလဲဗျအရိယာနဲ့အနရိယာပုဂ္ဂိုလ်တို့သွားရလမ်းခီးကိုလည်းညွန်ပြတော်မူပါအဲ့တော့မြတ်စွာဘုရားရှင်ကနန္ဒီယတာဂီဝင်တဲ့လောကမှာသုတ္တဝါအရိယာသာဝကနဲ့အာသုတ္တဝါအရိယာသာဝကဆိုတာနှမျိုးရှိတယ် ဘုသူဒ္ဓနဲ့ပြည့်စုံသောအရိယသာဝကအရိယသာဝကတို့မှာမေလျောခြင်းအရိယသာဝကနဲ့မမေ့မလျောခြင်းအရိယသာဝကနှမျိုးရှိတယ်တာကိဝင်အန္တရာသာဝေတာကိဝင်မေလျောခြင်းအရိယသာဝကဆိုတာက ဘုရားရှင်နဲ့ပတ်သက်ပြီးဘုရားရှင်ရဲ့လူပိနေမင်းမြမမင်းတို့ဝဆင်းကောရောက်ပူဇော်သူခိုင်ုံတော်မဲ့တမဲစွာဘုရားဗာဒကအလုံးစုံသောတရားတော်မြတ်ကိုဆရာမကိုသိတော်မူသောမြတ်စွာဘုရားဗာဒကအသိဉာဏ်ဝိဇ္ဇာဆိုအသိဉာဏ်ဝိဇ္ဇာအကျင့်စရဏတို့ပင်ပြည့်စုံတော်မူသောမြတ်စွာဘုရားဗာဒကောင်းသောစကားကိုမိန့်တော်မူသောမြတ်စွာဘုရားဗာဒကလောကသုံးပါးကိုသိတော်မူသောမြတ်စွာဘုရားဆုံးမတဲ့တဲ့ပုဂ္ဂိုလ်ကို အတုမရှိဆုံးမတော်မူသောမြတ်စွာဘုရားလူနဲ့မြမတ္တဝအပေါင်းတို့၏ဘူဇောထုကိုခံယူတော်မူသောမြတ်စွာဘုရားသစ္စာလေးပါးကိုသိတော်မူသောမြတ်စွာဘုရားဘုံတော်ကြည်တော်မူသောမြတ်စွာဘုရားလို့ဘုရားရှင်ရဲ့ကိုပြသောဂုဏ်တော်တို့အပေါ်မှာကြည်ညိုမှုရှိတယ်သို့တော့မိလျော်နေတယ် ဖယားကိုတော့ကြီးညိုတဲ့ဘုရားရှင်ရဲ့ဂုဏ်တော်ကိုခဏခဏထုံမွန်းလေးမရှိဘူးပွားများလေးလည်းမရှိဘူးတက္ကတရဆလာသော6ပြား6ပါသောဂုဏ်တော်တို့တရားဂုဏ်တော်နဲ့ပတ်သက်ပြီးတော့သုံးသက်စီရင်မှုလည်းမရှိပွားများမှုလည်းမရှိသုပရိပန္နဆလာသော9ပြားသောဂုဏ်တော်တို့နဲ့ပြည့်စုံသောတန်ဃာတော်ရှင်မြတ်တွေဂုဏ်တော်9ပါးတို့ကိုသုံးသက်ဆင်ခြင်မှုကိုမေ့လျော်နေတယ် နန္ဒီယသာကိဝေထိုကဲ့သို့သောဘုရားရဲ့ဆုံးမမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ဒီပေါ်မှာပြန်ပြီးအောက်မေ့မှုသုံးသပ်မှုဆင်ခြင်မှုမရှိတရားတော်မြတ်မြတ်စွာဘုရားဟောတော်မူတဲ့တရားတော်ပေါ်မှာအဘမန္တတဲ့သုံးသပ်ဆင်ခြင်မှုလည်းမရှိတန်ဃာတော်ရှင်မြတ်တွေရဲ့ဂုဏ်ကျွန်းဂုဏ်တော်မဲ့အပေါ်မှာသုံးသပ်ဆင်ခြင်ပွားများအထုံမှုလည်းမရှိ မိလျော်ပြီးတော့နေမိနေရနေတဲ့ပုဂ္ဂိုလ်တို့သည်ဝမ်းသာမှုပီတိမဖြစ်ဘူးဝမ်းသာမှု မဖြစ်သည်ရှိသောငြိမ်မှုမရနိုင်ဘူးငြိမ်မှုတွေမဖြစ်သည်ရှိသောတည်ငြိမ်မှုမရဘူးတည်ငြိမ်မရှိသည်ချမ်းသာခြင်းမဖြစ်ချမ်းသာခြင်းမဖြစ်သည်ရှိသောသမာဓိသမတဝိပဿနာကို မပွားများနိုင် သမထသမထဝိပဿနာဉာဏ်ဤမဖြစ်သည်ရှိသောမေညာဘုံဉာဏ်နိဗ္ဗာန်ချမ်းသာကိုတိုးပွားမှုမဖြစ်ဉာဏ်တိယတာကိဝင်ဤကဲ့သို့မိလျော်ပေါ်စားပြီးတော့နိမိနေရနေကြကုန်သောအရိယတာဝကတို့သည်အရိယာတပည့်တာဝကတို့သည်တဲ့မိလျော်ပြီးတော့နေဘုရားပေါ်မှာလဲဘုရားရှိခိုးရမှလည်းမသိ တရားကိုပေါ်မှာရှိခုရမန္တမေတန်ဃာတော်ရှင်မြတ်ဒီပေါ်မှာယုတိလေးစားမှမသိကိုပြသောဂုဏ်တော်နဲ့ပြည့်စုံတော်မူသော မြတ်စွာဘုရားရှင်ပုံတော်မန်းစာဂုဏ်တော်တန်တာပူဇော်တတ်၆ပြသောဂုဏ်တော်တို့နဲ့ပြည့်စုံတော်မူသောတရားတော်မြတ်တို့ဂုဏ်ကျေးဇူးကိုသုံးသပ်ဆင်ခြင်မှုမရှိတန်ဃာတော်ရှင်မြတ်တို့သည်ကိုပြသောဂုဏ်တော်တို့နဲ့ပြည့်စုံတော်မူကြပါတကားလို့ ကိုပြသောဂုံတော်တို့ပေါ်မှာပုံတော်မန်းစာဂုံတော်တန်တပြီးတော့သုံးသပ်မှုမရှိဆင်ញင်မှုမရှိပွားများမှုမရှိမိလျော်ပေါ်စားပြီးတော့နေမိနေရနေသော အရိယာတာဝကတို့သည်ဝန်သာစရာနဲ့လည်းမတိပီတိမပြည့်စိတ်ငြိမ်မှုကိုလည်းမရစိတ်ချမ်းသာမှုမဖြစ်ကိုယ်တော်တွေမတိုးပွားသမထဘာဝနာတွေကြိုးစားပွားများရမှာကိုမိလျော်ပေါ်စားပြီးနေခြင်းကြောင့် ကုသိုလ်တွေအများနဲ့ဆုပ်ယုပ်နေတယ်ကောင်းတဲ့ကုသိုလ်တွေဆုပ်ယုပ်နေတယ်အများနဲ့အပြည့်လို့တော့ညစွာဘုရားရှင်ရဲ့ုံတော်မန်းစာပြီးဂုံတော်တန်တာတဲ့အာယုန်ဒီ မညှပ်ဘူးစိတ်ထဲမှာခဏခဏနှလုံးမသွင်းဘူးဒါကြောင့်မို့လို့မနဲ့အာယုံလင်းလို့အလင်းရောက်လာတဲ့အခါဘုရားရှိခိုးရတယ်ဘုရားကိုအာယုံရတယ်ဘုရားတရားသံဃာယရဏသုံးပါးပေါ်မှာအာယုံပြုပြီးတော့ကြီးညိုရတယ်လေးစားရတယ်ဘေပဋ္ဌာန်တွေရွတ်ဖတ်တရဆဲရတယ်မေတ္တာကမဏစီပြန်တဲ့တရားတွေမှတ်ရတယ်အဲ့ဒါမမေ့မလျောသောပုဂ္ဂိုလ်လို့ခေါ်တယ် နန္ဒီယသာကိဝင်တဲ့မေလျောဘောဇာပိတနေတဲ့ပုဂ္ဂိုလ်တို့သည်ဘုရားကိုလည်းချီကိုရမှန်သည်တရားတော်မြတ်ကိုနှလုံးသွင်းရမှလည်းမသိတန်ဃာတော်အရှင်မြတ်ဒီပေါ်မှာယုံသည်လေးစားမှလည်းမသိဘုရားကုံလည်းမသိတရားဘုရားကုံလည်းမသုံးတယ်မစင်ခြင်းတရားကုံလည်းမသုံးတယ်မစင်တန်ဃာတော်အရှင်မြတ်ဒီကုံတော်မြတ်တို့ကိုသုံးတယ်စင်ခြင်းမမရှိပဲမေလျောပေါ်စားပြီးတော့နေမိနေရနေတဲ့ပုဂ္ဂိုလ်တို့သည်သီလမမြဲဘူးတဲ့ သီလတရားကိုစောင့်ရှောက်ရမှမသိဝစီကံนี่လဲခဏခဏပြမနေတယ်မနောကံကမလုံခြုံဖြစ်နေလို့စိတ်ကိုထိမ့်သိမ့်မရှိတဲ့တွေ့တာကြောင့်ဝစီကံนี่လဲပဲလွှတ်ဆိုးစကားတွေပြောမိတယ်ဘယ်လိုပုဂ္ဂိုလ်ပြောရမှမသိဘယ်လိုပုဂ္ဂိုလ်ရှိမှဒီစကားမပြောသင့်ဘူးပြောသင့်တယ်ဆိုတာလည်းနားမလဲသဘောမပေါက်အဲ့ဒါဘာကြောင့်လဲဆိုသီလတွေပျက်စီးနေတယ်ထိုပုဂ္ဂိုလ်သဏ္ဍာန် သီလပစ္စည်းနဲ့သီလလုံခြုံတဲ့ပုဂ္ဂိုလ်တဏ္ဍာသည်ပစ္စည်းရမရှိနန္ဒီယဒါကေဝင်ဘုရားရှင်ရဲ့ကိုးပြသောဂုဏ်တော်ဤတရားတော်မြတ်6ပါးသောဂုဏ်တော်တန်ခါတော်ကိုးပြသောဂုဏ်တော်တို့ပေါ်မှာမိလျော်ပေါ်စားပြီးတော့သုံးသပ်ဆင်ញင်ပွားများအာထုံးမှဤသီလပေါ်မှာစောင့်ချောင်းမှုမရှိတဲ့ပုဂ္ဂိုလ်သည်မိလျော်နေခြင်းကြောင့်မဖြစ်သေးတဲ့ကုသိုလ်တွေမဖြစ်တော့ဘူး ဖြစ်ပြီးတဲ့ကုသိုလ်တွေလည်းပဲဆိုးသွားပြီမဖြစ်သေးတဲ့အကုသိုလ်တွေဖြစ်လာတယ်ဖြစ်ပြီးတဲ့အကုသိုလ်တရားတွေတိုးပွားလာလိမ့်မယ်နန္ဒီယသာဂီဝင်အိမ်ကဲ့သို့မဖြစ်သေးတဲ့ကုသိုလ်တွေမဖြစ်တော့ဖြစ်ပြီးတဲ့ကုသိုလ်တရားတွေဆုပ်ယုပ်တယ်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်ဖြစ်ပြီးတဲ့အကုသိုလ်တရားတွေတိုးပွားလာခြင်းဒီမေးလျော်ခြင်းအကြောင်းတရားညဇောဘုရားရှင်ရဲ့ကိုပြသောဂုဏတော်တို့မေးလျော်နေတဲ့ပုဂ္ဂိုလ်တို့တဏ္ဍာမှာ ဝမ်းသာစရာလည်းမကြည့်ဝမ်းသာကြည်နူးစရာစိတ်တွေဖြစ်မလာဘူးဝမ်းမြောက်ဝမ်းသာသောစိတ်တွေမဖြစ်ခဲ့သည်ရှိသောစိတ်ငြိမ်မှုမဖြစ် စိတ်တည်ငြိမ်မှုမဖြစ်စိတ်ချမ်းသာမှုမရစိတ်ချမ်းသာမှုမရတဲ့အတွက်သောကတွေဖြစ်တဲ့လောကရန်တရားတွေအမြဲတမ်းတုံလုံးလျက်ရှိတယ်လောကရန်တွေတွေ့တဲ့တွေ့တဲ့မှာတုံလုံးချောက်ချပြီးတော့နေလေးရှိတယ် ကုသိုလ်ကောင်းမှုတွေမြဲတာဆိုးရုပ်ပြီးတော့မကောင်းမှုအကုသိုလ်တွေတိုးပွားလေရှိတယ်ထိုပုဂ္ဂိုလ်တို့သည်မဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ချမ်းသာကိုရစေနေတဲ့ကုသိုလ်တရားတွေအမြဲမပြတ်ဆုပ်ယုပ်နေရခြင်းသည်မိလျောခြင်းကြောင့်ပါပေသည်ညန္တိယတာဂီဝင်အကျင့်ပုဂ္ဂိုလ်ဒီကမမိမလျောသောတတိပ္ပံတရားကိုလက်ကင်ထားပြီးတော့နေလေရှိတယ် ရသော်ဘုရားရှင်ရဲ့ဣတိပိတော့ဂုဏ်တော်တွေအရဟံဂုဏ်တော်တွေသမ္မာသမ္ဗုဒ္ဓဂုဏ်တော်တွေဝိဇာဇရဏဂုဏ်တော်ဒုက္ခတော်ဂုဏ်တော်တွေလောကဝိတုဂုဏ်တော်တွေအတိညာဝိဇ္ဇာနဲ့ပြည့်စုံတော်မူသောဂုဏ်တော်မြတ်ဒီဂုဏ်တော်၉ပါးတို့ပေါ်မှာသုံးသပ်နေတယ်ဆင်ញင်းပြီးတော့ခန္ဓာခန္ဓာသုံးသပ်နေတယ်ဆင်ញင်းနေတယ်ပွားများနေတယ် ရားရှင်ရဲ့ကိုးပြားသောဂုဏ်တော်တို့ပေါ်မှာအာယုံကပ်ပြီးတော့ပူဇော်နေတယ်။အော်မြတ်စွာဘုရားရှင်ဆုံးမသောတရားတော်သည်ကောင်းလိုက်တာ။အော်မြတ်စွာဘုရားဆုံးမကောင်းလိုက်တာခန္ဓာဉာဏ်ဆိုင်နေတဲ့တွေ့တာကြောင့်သက္ကတော်ဘဂဝတ္တကုဓမ္မဖြစ်နေပြီ။အက္ကလိကော အခါမလင်းအော်မှတ်တိုင်းမှတ်တိုင်းမှာအကျိုးများနေပါလား။အိမ်မတိကောလူတိုင်းလူတိုင်းကိုလာလဲရှုလဲလို့ပြောဆိုတတ်တဲ့တရားပါလား။ ကိုယ်တိုင်ကိုကြကျင့်ပြီးတော့ဆောင်ထားတဲ့တရားပါတကားဩပနိကစိတ်တဲ့နှလုံးသားတဲ့ကျင့်ပြီးတော့အမြဲတမ်းဆောင်ထားတတ်တဲ့တရားပဲဧဇတဝိရိတဘဝိညောကြီးဩမြတ်စွာဘုရားဆုံးမတရားတရားရှိတဲ့ပုဂ္ဂိုလ်များနဲ့ဒီတရားကိုထိုက်တန်နေတရားပညာရှိတဲ့ပုဂ္ဂိုလ်တို့သည်မနေမွေလာလို့ရှိရင်ယဇိမျက်နာသက်ပိဒါနာရှိချင်းဘုရားကိုအိယာမဖြစ်ဖြစ်ဘုရားဥချ တရားလေးမှတ်တယ်နှလုံးသွင်းလိုက်တယ်9မိနစ်10မိနစ်15မိနစ်20နာရီဝက်အာဘယ်ကိစ္စရှိကြည့်ဒါကိုယ်ပိုင်လုပ်ကောမမေ့ဘူးမေ့လျော့မှုမရှိဘူးဘုရားရှင်ဘောမကြီးညိုလေးစားတဲ့တရားတရားတွေရှိနေသလို6ပါးသောဂုဏ်တော်တို့ဘောမတရားတော်မြတ်ဂုဏ်တော်ဘောမလည်းပဲတလုံးချင်းတလုံးချင်းသုံးသပ်ဆင်ရင်ပြီးတော့ကြီးညိုတတ်တယ်သုပရိပန္နဩမြတ်စွာဘုရားသာတော်သံဃာတော်မြတ်တွေကောင်းသောအကျင့်ကိုကျင့်တော်မူတဲ့ရှင်မြတ်ဒီပါရက ဥဇုပရိပဖြောင်းမောက်မြတ်မှတ်မေဖို့နိဗ္ဗာန်အကျိုးငါပရိယပရိပါအထုတော်မူကြတဲ့တန်ခါတော်ရှင်မြတ်ဒီပါရောအတိဉဏ်ဝိဇ္ဇာဉဏ်တို့ဖြင့် အမြင့်မမရှိဆောင်ထားပြီးကြလားကျင့်သုံးတော်မူကြတဲ့ရှင်မြတ်ဒီပါရကတာမိစီပရိပါဏလျောကံသောမေဖို့နိဗ္ဗာန်ကိုလျောကံသာကျင့်ကိုကျင့်သုံးတော်မူကြတဲ့ရှင်မြတ်ဒီပါရကထိုရှင်မြတ်တို့ကို ဧည့်သည်ဘုံမှာယူဆောင်လာသောပစ္စည်းဥစ္စာကိုအလူခံလိုက်တဲ့ပုဂ္ဂိုလ်တွေဇာမလွန်ဘက်ကိုရည်သူပြီးတကားလားအလူခံတဲ့ပုဂ္ဂိုလ်တွေပါတကားမိမိစားသုံးဝဲဓာတော်ပစ္စည်းဥစ္စာတို့ကိုအလူခံတဲ့ပုဂ္ဂိုလ်တွေပါတကားလေဦးအင်းစလေးနှုတ်သံရှိတတ်တဲ့ပုဂ္ဂိုလ်တွေပါတကားကုသိုလ်ကောင်းမှုကိုစိုက်ပြုရင်လေးရမြေကောင်းလိုပဲနဲ့သူတော်တန်ဃာတော်ရှင်မြတ်တွေပါတကားရင်လို့ တန်ဃာတော်ရှင်မြတ်တို့ရဲ့ကိုးပြသောဂုံတော်တို့အပေါ်မှာဂုံတော်တစ်ခုချင်း တစ်ခုချင်းတစ်ခုချင်းတစ်ခုချင်းမိမိတို့ကိုယ်စကားနဲ့ကို နားလဲတယ်ပါဠိကိုရွေ့ုံနဲ့မပြီးသေးဘူးမြန်မာလူမျိုးတွေမြန်မာလိုနားလဲသဘောပေါက်ထားရဘုရားရှင်ဂုံတော်၉ပါးကိုလည်းမြန်မာလိုနားလဲရတယ် တရားတော်မြတ်ဂုဏ်တော်6ပါးကိုလည်းမြန်မာလိုနားလည်တတ်ရတယ်တန်ခါတော်အရှင်မြတ်ဂုဏ်တော်9ပါးကိုလည်းပဲမြန်မာလိုနားလည်ရတယ်မြန်မာလိုကြီးညိုတတ်ရတယ်ပါဠိလိုအခေါပေါင်းမြောင်မဲတာရေတွက်ပဲညံ့တော်လည်းပဲအရေတွက်တာရှိပဲအရေရှင်းမရှိဘူးဘာလေးရွရွဘာလေးပြုလို့ပြုလို့သိပြီးတော့ရွရတယ်သိပြီးနှလုံးသွင်းရတယ်စင်ကြင်ရယန္တိယသူကျွဲနန္တိနန္တိယဥပဒက နန္ဒီယတာဂီဝိမင်းဤကဲ့သို့သောမမိမလျောသောတတိတရားကိုမိလျောခြင်းမရှိတဲ့အရိယသာဝကတပည့်သာဝကတို့သည်သို့သက်သက်ချင်းဘယ်တော့မှမပြုတ်လို့ဖို့သူတစ်ပါးကိုတတ်ဖို့နီးမပေးဘူးတိုက်ရန်လည်းပဲလက်နဲ့ဒုဒ္ဓါတွေကို မပေးဘူးတဲ့ပါဏာတိပါဒကံနဲ့ပတ်သက်ပြီးတော့သူပါရာဇိကသိက္ခာပုတ်၄ပါးထဲမှာ အာရိဏဒါနသိက္ခာပုဒ်ထဲမှာအဲ့ဒါပါပါလာတယ်တလူတဲ့စိတ်ရှိခြင်းတရားတဲ့ပစ္စည်းတွေခြာဖွေခြင်းတခြင်းသေးခြင်းအဲ့ဒါဆိုရင်ပါရာဇိကကြတယ်ယဟန်တော်လူတွေလည်းအဲ့ဒါလိုပဲပါရာဇိကတော့ဆုံခြုံခြင်းကိုခေါ်တာဆုံခြုံသွားပြီလူလောကမှာမကောင်းတဲ့ကံကြီးတွေ ထိုက်သွားပြီမကောင်းတဲ့အကံကြီးတွေကိုပြုလုပ်မိပြီ ထိုအာဟုသောကံကြောင့်တန်တရာမှာ အသက်တိုလိမ့်မယ်သူတော်ဘာတွေဒုက္ခအပေးခံရလိမ့်မယ်ကိုယ့်ကိုအမြောင်များသောအသက်ခံရလိမ့်မယ်တဘွားမို့နှစ်ဘွားမို့တန်တရာတစ်ချောင်းလည်းရည်တလို့မရလောက်ဘဝတွေမှာဒုက္ခကြီးခံစားရမယ်သူတော်ဘာတွေတပ်ပုံရင်းစဲမှုခံရတယ်ကိုကတကြိမ်တခါမကောင်းမအကုသို့ပြုပြုမိလိုက်တဲ့တွေ့တာကြောင့် ကိုကကြိမ်မောင်းရင်တွက်လို့မရလောက်အောင်ဒီအကုသိုလ်ကံကခံရမယ်ကြည့်လေမျက်တောင်တစ်ခါခန္ဓာခန္ဓာပြောဘူးတယ်မျက်တောင်တစ်ခါမျက်စိမှိတ်ထားတဲ့မျက်စိတွေတဖွင့်ဖွင့်ထားတဲ့မျက်စိတွေတမိတ်တွင်မှာစိတ်ပေါင်းဂရေတသိမ့်ဖြစ်တယ်စိတ်ပေါင်းဂရေတသိမ့်မှာစိတ်တဲ့ခန္ဓာတစ်ခုသည်ဇောခုနှစ်ခြင်းဖြစ်တယ်ဇောခုနှစ်ခြင်းပထမဇောစီသည်ဒီဘဝမှာကျူးပြီးမှမလို့ခြံထားအောင် ကြံရှိတဲ့ဇော်6ကျင်တို့ဒီဘောဗရိသန်တွေဘဝတစ်ခုပေးမယ်ဒေါသမကျင်တဲ့စိတ်နဲ့ဒေါသနဲ့ပြောမိဆိုမိပြုလုပ်မိပြီသူသူအကုသိုလ်ကံဒီဒေါသစိတ်ဒီဒေါသအကုသိုလ်ကံကြောင့်ဥပပိစ္ဆဝိရဏေကနောက်ဆုံးစိတ်ကအာကြီးသောစိတ်ဖြစ်ခဲ့မယ်ဆိုရင်တော့ဒုတိယဘဝမှာဒီဘဝတည်တောင်းသောဒုတိယမှာအကျိုးပေးမယ်မကောင်းတဲ့မကောင်းတာအကျိုးပေးမယ် အလဲဆုံးငါးချက်တို့သည်တတ္တိယဘဝကနေပြီးတော့တဏှာတစ်ချောင်းလုံးတစ်ချောင်းလုံးမှာမကောင်းကျိုးပေးလိမ့်မယ်ဒေါသရဲ့တတ္တိလောဘကံတတ္တိကြပိတ္တာတိအများကြီးဖြစ်မောဟကံတိစ္ဆာတိအများကြီးဖြစ်မယ်။ဒါကြောင့်မလို့ငါလောဘရဲ့ငါဒေါသရဲ့ငါမောဟရဲ့ငါကိုပြန်ပြီးနှိစက်တယ်ဖြစ်တော့ကိုကပြောတာကသူတစ်ပါးအတွက်ဟိုလူအတွက်ဒီလူအတွက်လို့ဖြစ်တာကိုခံမကိုခံရမယ်ဒါပေမဲ့တချို့ပုဂ္ဂိုလ်တွေအိုးဖြစ်ပါစီခံရပါစီ ဒါဥစေတဒိဋ္ဌိလို့ခေါ်တယ်ထိုဥစေတဒိဋ္ဌိတမဟာငုံမိတဲ့ထိုင်အောက်ကိုအဝိဇ္ဇိဆင်းသွားမယ်ဥစေတသမဟာကြောက်စရာသိကောင်းတယ်ကြောက်လျက်လွတ်ရဆိုတာမမြင်ဘူးအဲ့တလောက်ရှိတယ်မြတ်စွာဘုရားအမင်းရှိတယ်လို့ပေါ့သူမင်္ဂလာတတိလူမဲ့တခုတ်တယောက်တည်းသူမင်္ဂလာတတိအိမ်ကိုမိချိုးတယ်လေယာမိုးရင်မိချိုးတယ်တပ်ဖို့ခိုင်းတဲ့အမျိုးမျိုးစီစင်းတယ် နောက်တော့ဘုန်းကြီးကြောင့်ဖရာသတင်းတော်လည်းအကြောင်းကိုတော့ခွနဲ့ချင်းနဲ့မိရှို့တာအဲ့ဒီလူမိုက်ကနောက်ဆုံးမှသူမာမန်သိတဲ့ရေစဲချပွဲမှာသူ့လည်းအမြပေးတာမာမန်သိတော့ကျွန်တော်မှားပါပြီနောက်တော့မလုပ်တော့ပါဘူး။တော်ပြီအမောင်လို့လင်းတဲ့သင်ဘာမဟုတ်တဲ့စကလုံးတစ်လုံးကိုတော့မှကြီးလေးစွာရံညှို့ဖွဲ့မယ်ဆိုဒီထက်ကြီးလေးတဲ့စကလုံးပြောမိလို့ချင်းပို့ဒုက္ခပို့ဒုက္ခရောက်လိမ့်မယ်သင်။ရောရောရောစားကြရတော့တာပြီးပြီးတော့သွားတယ် ပူလောင်ပြီးတော့မြမ်းမကြခင်သေးတော့ငရဲပြည်ရောက်ငရဲပြည်ကနေပြီးတော့ပြိတ္တာဖြစ်လိုက်တာကတ္တဗဘုရားရှင်လက်ထက်တုန်းကကောဓမဘုရားလက်ထက်တီးဇဘကြီးပြိတ္တာတဲ့အမိကနေပဲတကူလုံးမိလောင်ပြီးပြည်နေရတာခေါင်းဒီခေါင်းကနေပြီးပြန်မိလောင်ပြန်ပြီးအမိဒီအဲ့ဒါလိုတရေလည်းမအော်ပြီးပြည်နေရတာဖယားတဆူချမ်းနဲ့တဆူချမ်းမှာအကြည်စံဘလောက်ကြာညောင်းလဲဒါဆိုဘုရားက ခြေသားမောက်ကလန်တဲ့လက္ခဏာတို့ငါဘုရားရှင်ဗောဓိမန္တန်တုန်းကပဲဒါဒီမြင်ခဲ့အရှင်လက္ခဏာမထေရမြတ်ကမေးတယ်မြတ်စွာဘုရားထိုပြိတ္တာတို့သည်ဘယ်တော့မှကျွတ်လို့ကျွတ်လို့ချင်းကျွတ်ချင်းလွတ်ချင်းရှိပါမလဲဘုရားလူမေးတော့ရှင်သားတို့တဲ့သူတို့ရဲ့ကြွရလွတ်ရငါဖရမြင်တော်မမူဘူးကြည်သာဘလောက်ကြောက်เสียကောင်းလဲဆိုဖရရှင်တို့မိသည်မှာအလွန်ဝေးกว่าဟုတဲ့မြင်တတ်တယ် တပိညုတဉာဏ်တော်ဖြင့်သို့တော်လည်းပဲတဲ့ငါဖះသူ့ရဲ့ဒုက္ခရိဘုံပြန်ရောက်ဖို့ဆိုတာငါဖះမမြင်ဘူးတဲ့ကြီးလေးတဲ့ကံကြီးတွေဗျာဒါကြောင့်မို့လို့တရားဓမ္မတွေကံနဲ့အကျိုးပြီကိုနားလည်ရတယ်နော်ကံနဲ့အကျိုးပြီကိုလည်းနားလည်ရအဲ့တော့မြတ်စွာဘုရားရှင်ကဘာဖြစ်လို့ဒီလိုမကောင်းတဲ့အကုသို့ကိုပြစ်မှားမိတယ်လဲဆိုမိလျောခြင်းကြောင့်ပဲတဲ့ ဖယားရှင်ကိုမေးလျော့တယ်ဖယားဆုံးမကိုမေးလျော့ဖယားတရားတန်ရဏသုံးပါးကိုမေးလျော့တယ်သီလတရားတွေမေးလျော့နေကြလို့တဲ့နန္ဒီယသာကိဝင်းမမိမလျော့သောပုဂ္ဂိုလ်တို့သည်ဖယားရှင်ရဲ့ကိုဖျားသောဂုဏတော်တို့ပေါ်မှာအမြင့်မြတ်ပဲပုံတော်မှတ်စားပြီးဂုဏတော်တန်တကပူဇော်တတ်တယ်တရားတော်မြတ်ပေါ်မှာပုံတော်မှတ်စားပြီးဂုဏတော်တန်တကခန္ဓာချင်းဉာဏ်ဉာဏ်စင်ဉာဏ်ရှင်ပြီးတော့သုတ်တတ်တယ်သံဃာတော်ရှင်မြတ်များရဲ့ပေါ်မှာပုံတော်မှတ်စားပြီးဂုဏတော်တန်တက ယုံကြည်လေးစားပူဇော်တတ်တယ်ထိုပူဇော်ခွင့်ရသောပုဂ္ဂိုလ်သုံးသပ်ဆင်ញင်ပွားများအားထုတ်ခွင့်ရတဲ့ပုဂ္ဂိုလ်တို့သည်မမေ့မလို့တဲ့ပုဂ္ဂိုလ်တွေသီလပေါ်မှာလည်းဘယ်ဘယ်တော့မှမေ့လျော့ခြင်းမရှိဘူးသီလကိုစောင့်ရှောက်လေရှိတယ်အိလသာကိပင်တဲ့နန္တိယသာကိဝေမင်းဤကဲ့သို့သောမမေ့မလျော့သောတတိတရားလက်ကင်တာမမေ့မလျော့သောတတိတန်နေတဲ့ပုဂ္ဂိုလ်သည်စိတ်ချမ်းသာနေတယ် အမြဲတမ်းဝမ်းသာတဲ့ဘုရားရှင်ရဲ့ဂုဏ်တော်တွေအာယုံပြုလို့ဝမ်းသာနေတယ်တရားတော်မြတ်ပေါ်မှာဂုဏ်တော်တွေပေါ်မှာအာယုံပြုပြီးတော့ဝမ်းသာနေတယ်တန်ခါတော်ရှင်မြတ်တွေပုံတော်မှတ်တာဂုဏ်တော်တတ်နာပူဇော်ဝင်းနေလို့ဝမ်းသာနေတယ်ကျေသိန်းဒီခဏခဏထားတယ်စိတ်တွေအမြဲတမ်းချမ်းသာနဲ့တည်ငြိမ်နေတယ်တည်ငြိမ်အေးချမ်းတဲ့တွေ့တာတော့စိတ်ချမ်းသာမှုစိတ်ချမ်းသာမှုဖြစ်တဲ့ဖြစ်တဲ့တမထဝိပဿနာပွားများလေရတယ် ပွားများခွင့်ရနေတယ်သမထဘာဝနာဥပဒနာဘာဝနာပွားများခွင့်ရခြင်းကြောင့်မညာဘုံညာနိဗ္ဗာန်ချမ်းသာကိုညွှန်ကမ်းပြီးမျက်မှောက်ပြုသွားနိုင်တယ်အေလနန္ဒီယတာကီဝင်ဒီကဲ့သို့မမေ့မလျောသော ပုဂ္ဂိုလ်တို့ရဲ့သွားရလမ်းကြီးသည်သုဝတိဘာမှာနိဗ္ဗာန်စီသို့မမေ့မလျောသောပုဂ္ဂိုလ်တို့ရဲ့သွားရလမ်းကြီးသည်သုဝတိဘာမှာနိဗ္ဗာန်စီကိုအမြဲတမ်းညွှန်နေတယ်တဲ့ မိလျောနေတဲ့ပုဂ္ဂိုလ်မိလျောပေါ်စားပြီးတော့နေမိနေရနေတဲ့ပုဂ္ဂိုလ်တို့ရဲ့သွားရလန်းကြီးသည်သုက္ကရိဘဝမှဒုက္ကရိဘဝကိုအမြဲတမ်းသွားနေတယ်။ဩမိလျောခြင်းသည်ချမ်းသာသောဒုက္ခရိဘဝမှာဆင်းရဲသောဒုက္ခရိဘဝကိုရောက်စေတတ်တယ်။ပြန်လည်ပြီးတော့ဒုက္ခရိဘဝရောက်ဖို့ဆိုတာ အလံဝေးသွားတယ်။ဘာဖြစ်လို့တော့ ဖရာတရားသံဃာယတနာသုံးပါးကိုမိသီလတွေကိုစောင့်ရှောက်မရှိတဲ့တွေ့တာကြောင့်စိတ်ပိုင်းဆင်ရတို့သည်ကြံတန်းနေတယ်စေမဆင်ရဘာလို့ကြမ်းလဲဖះဆုံးမကိုနားမထောင်လို့တရားတော်ကိုနှစ်နှစ်ကကသဘောမပေါက်လို့တန်ခါအပေါ်မှာယုံကြည်မှု လေးစားမှုမရှိလို့ ဘုရားပေါ်မှာတရားပေါ်မှာသံဃာပေါ်မှာယုံကြည်လေးစားမှုဂရုကာရဝအာကြီးနေတဲ့ပုဂ္ဂိုလ်သည်သီလနဲ့ပတ်သက်ဘယ်တော့မှအကျိုးပဲမပေးဘူးကာယကံလုံခြုံနေတယ်ဝစီကံလုံခြုံတယ်မနောကံလုံခြုံနေတယ်ကံသုံးပါးလုံခြုံနေတယ်တဲ့ကံသုံးပါးလုံခြုံတဲ့ပုဂ္ဂိုလ်ဒီဘုရားကိုပဲချင်းအာယုံပြုအမြဲတမ်းဝမ်းသာကြည်နုနေဩတုမချီတိဗုဒ္ဓဗုဒ္ဓဗုဒ္ဓဓမ္မတံတံက ဘောဓမေတရဏအញ្ញဏတိဓမ္မမေတရဏအញ្ញသံဃမေအញ្ញတရဏအញ្ញဏတိဘောဓမချံဒုက္ခဏိတဓမ္မမချံဒုက္ခဏသံဃမချံဒုက္ခဏိသဧဇတိကေပါဠုပိတံဘောဓရဏကိသံဧဇတိကေပါဠုပိတံဓမ္မန္တရဏကိသံမိဧဇတိကေပါဠုပိတံသံဃရဏကိသံမိဒါပဲဆိုရင်ဧဇတိကေပါဠုပိတံဘောဓရဏကိသံမိယနေ့ကဆိုနေပံကိုအသက်ချစ်ဆုံးဖယားရှင်ကိုချင်းကကိုကပါဤဧဇတိကေပါဠုပိတံဓမ္မန္တရတရားတော်မြတ်ကိုအသက်တဆုံး ရှင်ကကိုယ်ပဲပါတန်ခါမေတ္တရအညာနဲ့တိတန်ခါတော်ရှင်မြတ်တို့ဒီနေ့အသက်ဆယ်ဆုံးရှင်ကကိုယ်ပဲပါဤသီလကိုရှင်ကကိုယ်ပဲပါအမြဲတမ်းတော့မိမိတဏ္ဍာထဲမှာဒီစိတ်ကလေးတွေအမြဲတမ်းဖြစ်ပေါ်နေတဲ့စိတ်တွေအလွန်အေးချမ်းငြိမ်တည်ငြိမ်အေးချမ်းနေခြင်းကြောင့်မဖြစ်သေးတဲ့ကုသိုလ်တွေဖြစ်လာတယ်ဖြစ်ပြီးတဲ့ကုသိုလ်တရားတွေတိုးပွားလာတယ်တဏှိယတာကိဝင်တဲ့ ဒီကဲ့သို့မမိမရတော့တတိတရားလက်ကင်ထားပြီးတော့ကိုမူရာဒီပေါ်မှာစောင့်ရှောက်တတ်တယ်နှုတ်မူရာဒီစိတ်ကိုစောင့်ရှောက်တတ်တယ်ခန္ဓာ၅ပါးယုံနဲ့ဓမ္မသင်္ခါရတရားတို့ရဲ့မမြဲခြင်းသဘောလက္ခဏာဆင်းရဲခြင်းသဘောလက္ခဏာအဆိုးမရတဲ့သဘောလက္ခဏာတဲ့ပေါ်မှာထိုးထိုးထွင်းထွင်းကွင်းကွင်းကွက်ကွက်အကြောင်းကြားဆိုင်ပြီးမြင်နေတဲ့ပုဂ္ဂိုလ်သည်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်တော့ဘူးဖြစ်ပြီးတဲ့အကုသိုလ်တရားတွေအလိုလိုတဖြည်းဖြည်းနဲ့ပယ်ဆောင်သွားလိမ့်မယ် မဖြစ်သေးတဲ့ကုသိုလ်တွေဖြစ်လာတယ်ဖြစ်ပြီးတဲ့ကုသိုလ်တွေရတိုးပွားခွင့်ရလာတယ်အဲ့ဒါဘာကြောင့်လဲမေးရင်မမေးမလျော့ခြင်းအပမာဒတရားကိုလက်ကင်ထားနေခြင်းကြောင့်ကုသိုလ်စိတ်တွေအမြဲတမ်းကုသိုလ်ကောင်းမှုတွေတိုးပွားနေတယ်မေးလျော့နေတဲ့ပုဂ္ဂိုလ်တဏ္ဍာမှာကုသိုလ်ကောင်းမှုတွေအမြဲတမ်းဆွေးယုပ်နေတယ်အန္တိယတကိဝင်သင်ရဲ့တဏ္ဍာထဲမှာ ငါဘုရားဟောတော်မူတဲ့မိလျော့ခြင်းနဲ့မမိလျော့ခြင်းထို့နှစ်ဦးသောပုဂ္ဂိုလ်တို့မှာ သင်္တန်တိုင်းမှာဘယ်ပုဂ္ဂိုလ်များဖြစ်နေရော့လဲမြတ်စွာဘုရားတပိတော်ဒီမမေးမလျော့သောပုဂ္ဂိုလ်တွေမှာပါပါတယ်ဘုရားတပိတော်ဒီဘုရားပေါ်မှာတရားပေါ်မှာသံဃာပေါ်မှာအမြဲတမ်းယုံကြည်လေးစားပြီးနေပါတယ်ပဇက်ပြမှာလမ်းဆုံးတာမဟုတ်ပါဘဲနဲ့ဘုရားရှင်ကိုနဲ့နဲ့ကကနှလုံးသားနဲ့ကြည်ညိုနေပြီးအမြဲတမ်းကြည်ညိုလေးရှိပါတယ် တပည့်တော်နန်းတော်တဲ့ရောက်ရင်လည်းကိုယ်အိမ်ရောက်လို့ရှိရင်လည်းပဲတဲ့တပည့်တော်ဘုရားရှင်ရှိတော်မူတဲ့နေရာကိုဥကောင်ပြုတ်ပြီးတော့အဲ့လေရှိပါတယ်ဘုရားမြတ်စွာဘုရားရှင်ကိုခဏခဏတပည့်တော်ဥရှာလေးရှိပါတယ်မြတ်စွာဘုရားမြတ်စွာဘုရားဟောတော်မူတဲ့တရားတော်မြတ်ကိုခဏခဏဆင်ခြင်လေးရှိပါတယ်ဘုရားစိတ်နှလုံးကိုအမြဲအမပြတ်ရှင်ပြုံးစေနေသောတန်ဃာတော်ရှင်မြတ်တွေကို အမြဲတမ်းခဏခဏဆို အာယုံပြုပြီးတော့ကြည်ညိုခွင့်ရပါတယ်ဗျာတပိတော်ကိုစစ်စစ်တဲ့တပိတော်မှာသီလတရားတွေလုံခြုံပြီးနေပါတယ်ဗျာဤသောတာပန်တို့ရဲ့အင်္ဂါ၄ပါးတို့ပင်တပိတော်ပြည့်စုံပါတယ်သောတာပန်အင်္ဂါ၄ပါးတို့ပင်ပြည့်စုံနေခြင်းကြောင့်တပိတော်သည်တရားတော်မင်းကြီးဒီသီလုံသွားသည် ရှိသောအပေလေးဘုံမရောက်တော့ဘူးလို့ထင်ပါတယ်ဖေယ။အေးလား နန္ဒီယတကိဝင်မင်းသိတန်ထဲမှာအပယ်လေးပုံရောက်စေနေတဲ့အကုသိုလ်တွေမရှိတော့ဘူးလေဘုရားပေါ်မှာယုံကြည်လေးစားမှုတရားပေါ်မှာသံဃာပေါ်မှာသီလပေါ်မှာအမြင့်မြတ်ပဲယုံကြည်လေးစားပြည့်စုံတဲ့အင်္ဂါလေးပါးနဲ့ပြည့်စုံနေခြင်းကြောင့်အရိယာသူရကောင်းမြတ်အင်္ဂါလေးပါးလိုပဲပြည့်စုံနေခြင်းတော့အထက်မဲ့အထက်ဖို့သုံးပါးလာတဲ့အတွက်လဲလျောက်ရရှိတော့မှာပေါ့။ဩဤကုသိုလ်ကောင်းမှုနဲ့ပြည့်စုံ တဲ့ပုဂ္ဂိုလ်အထက်မဲ့အထက်ဖို့သုံးပါးတာလဲလုံးရှိတယ်တဲ့တကယ်လို့ဤဘသုတိတိသွားမယ်ဒုတိယဘမှာသောတာပန်ဘနဲ့သီလုံသွားတဲ့အတွက်ဒုတိယဘမှာသဂရကံဖြစ်ဖို့သဂရကံမေညာပုညာအနာကမေညာပုညာအရတမေညာပုညာအထက်မဲ့အထက်ဖို့သုံးပါးလဲလျောင်းမှာရှိလိမ့်မယ်တဲ့တဘဝပြီးတဘတဘပြီးနောက်ဆုံးခုနှစ်ဘဝမြောက်တဲ့နေ့မှာယဟန္တာယောက်ျားယဟန္တာမိမိခန္ဓာပရိနိဗ္ဗာန်စံမယ်အဲ့ဒါပါလိမ့်မည် မမိတ်မလျော့ခြင်းအကြောင်းတရားနဲ့နေလို့အရိယာသူတော်ကောင်းများတို့ဒီလိုနေသွားလို့အရိယာဖြစ်သွားတာအဲအရိယာသူတော်ကောင်းတို့အရိယာသူတော်ကောင်းဖြစ်ဖို့အတွက်ဒီနေ့အာလုံးအာလုံးသောတရားတော်မြတ်ကိုနာယူမသက်လည်းရှိကြအောင်တရားဓမ္မအပေါင်းတို့သည်ဖျက်ရှင်အေနန္ဒီယသုတ်တံကိုအရှိခံထားပြီးဟောတော်မူပြီးတကယ်တော့မိလျော့ခြင်းဘဝတွေကိုခြောင်ချားပြီးမမိမလျော့သော အပမဒတရားလက်ကင်ထားကား ရားဆိုင်သောအရိယာသူတော်ကောင်းများသိရသောဒုက္ခသစ္စာကိုကိုယ်ပိုင်ဉာဏ်ဖြင့်ထိုးရင်းမြည်သိမြောင်ကြိုးစားနိုင်ကြပါစေအဘယ်လေးပုံရောက်စီနေသောသမုဒ္ဒယသစ္စာပဲမေကသစ္စာပွားများလို့နိရောဓသစ္စာဤသောကန့်တဲ့ဘက်ကိုကောင်းစွာမသွေလန်းတဲ့နိုင်ကြပါစေကုန်တည်း အဲကုသိုလ်ကောင်းမှုတရားတွေကိုအမြဲတမ်းလွှမ်းမိုးပြီးတော့တလောကလုံးကိုမေတ္တာကမ္မထံစီးဖြန့်ကြမယ်အထေရမမြာသရဝါရှမ်းသာကိုစိတ်မြဲကြပါစေအန္တရကင်းဘေးတွေရှင်လည်းငင်းရှမ်းသာကြပါသည်အောက်အယမမြာသရဝါရှမ်းသာကိုစိတ်မြဲကြပါစေအန္တရကင်း အဲ့ဒီရှင်လည်းငယ်ချမ်းသာကြပါစေနန္ဒစကြဝဠာမြတ်တော်ဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းဘေးတွေရှင်လည်းငယ်ချမ်းသာကြပါစေတရားဟောတရားနာမြတ်တော်ဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းဘေးတွေရှင်လည်းငယ်ချမ်းသာကြပါစေ။ ကိုစိတ်နှဖျားဘေးရန်ကွာကြမှာကြပါစေကိုစိတ်နှဖျားဘေးရန်ကွာရှမ်းသာကြပါစေမေတ္တာနှလုံးကိုစီသုံးရှင်ပြုံးကြပါစေမေတ္တာယံသူဒေါသမုအဘိုကင်းပါစေမေတ္တာရေချမ်းကိုစီဖြန့်အေးချမ်းကြပါစေ ခန္တီနှလုံးကိုယ်စီသုံးရှင်ပြုံးကြပါစေမေတ္တာစွမ်းကဘာလွန်အေးချမ်းကြပါစေဒုမေတ္တာစွမ်းကဘာလွန်ငြိမ်းချမ်းကြပါစေဤသို့ပြုရမြတ်ဘုံညာကြောင့်မတခေမံဤနိဗ္ဗာန်ကိုဧကံထုတ်လျှောက်ရောက်စေသောယနေ့ယခု အထုသမြမြတ်ဘာကကိုမိဘဆရာမျိုးသားဟာနှင့် ကိုမာစောင့်ချက်ကိုဆောင်နက အရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှရှိရှိသမျှဝေနေရတို့ရကြပါစေပေးငါဝေသည်မြာတွေသာဓုခေါ်စေတော်ကုသိုလ်အမြတ် မြတ်မြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဘုဒ္ဓအသောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုမြတ်ဝန္တာစွာဖြင့်သာဓုသာဓုသာဓုကုသိုလ်အမြတ်မြတ်မြတ်ယူတော်မူကြပါကုန်လော အရိယာသူတော်ကောင်းတို့ဘုဒ္ဓအသောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကို ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုဘုဒ္ဓအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လော အရိယာသူတော်ကောင်းတို့ ဘုဒ္ဓအသောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအလုံးကိုစကြမသာတို့ဆင်းရဲချမ်းသာခြင်းကိုမျက်မှောက်ပြုလွယ်နိုင်ကြပါစေသူတော်ကောင်းရဲ့ပြောင်းဝင်နိုင်ကြပါစေ ကဲဒီနေ့တနေ့တော့ကုံဆုံးသွားပြီ